ဒီရဲ့မာသိကတနာခုနှစ်ပါးရှိတယ်ကဒုတိယမြောက်မာသိကတနာရှင်းလင်းသင်ကြားဆလာကြီးကြည့်ကြတာနဲ့အဆုံးမတက်ခဲ့ပါဘူးဒီနေ့ဇန်တဲ့အချက်လေးဆုံးဖြတ်ပြီးတော့တတိယမာသိကတနာ ရှင်းလင်းသင်ပြဖို့ပါပဲပညာရှင်ပြီးစီးခဲ့တဲ့ချုပ်ကျိုးစေယုံနာတရားတွေပေါ်မှာမမြဲခြင်းသဘောပဲခေါ်တဲ့ရှင်းရဆုံးအတိအမြဲဝိပဿနာဉာဏ်ကိုအခါမှဒီဝိလိလာပြီးသူ ပြုစင်ကြည့်တဲ့အခါသုံးသပ်ကြည့်တဲ့အခါအကျံကပယုတ်သာကိစ္စကြီးဆိုရဲစိတ်ကူးကြံစီမှုတွေကိန်းကြီးနေအောင်ဟောလို့အမှကောင်းတဲ့သမထကလို့သမာဓိကိုလည်းတွေ့ရတယ်။လဘာမိပိဋကသာပိဋကသာသမထလဘာမိသာဝတ်ရရှိတယ်ဆိုတော့တွေ့ရပါတယ်။လူပြရဆိုတဲ့အလူစားကိလေသာတွေ ရှင်းနေတာကိုလည်းပဲသိချပြရတယ်လို့ဆိုတယ်။အဲဒီသိရှင်ရှင်းရှင်ရင်ပြီးတော့သိဉ္စဆုံးရတတ်တဲ့ဉာဏ်ကိုဒုတိယပစ္စုပန်ဉာဏ်လို့ခေါ်တော်မူပါတယ်။အဲဒါကိုအကြည့်လေးဆိုတော့ဆရာကြီးကလူလည်းနဲ့မှတ်ရအောင်ဆိုတော့နေရာမှာဖြစ်ပါတယ်။မက်တီကြီးဟာ သိက္ခာဉာဏ်သမာဓိဝဲတာတဲ့တရားသူသတ္တပတိမဲ့အမြင်ရပြီးရဲ့အနောက်မှာပေါ့ရှိမှရတဲ့ကျုံနာလေးအဖြစ်ပြနေသရုပ်ကလက်ဆက်ဆက်လက်ဥပဒနာဉာဏ်ဤသာဆိုလိုပါတယ်အကျမ်းအနုကိလေသူငြိမ့်ဖို့သင်ရှားရခုနဆောစောကပြောခဲ့တဲ့အတိုင်းသိကုသလဆံတိကိုခေါ်တဲ့ အကျဉ်းစားဖြစ်ပြီးသားတွေပေါ့ငြိမ်တာပေါ့ငြိမ်မှုကြည့်ကြရအောင်သမထခေါ်ပါတယ်ငြိမ်တာတော့လည်းဟုတ်ပါဘူးသာအနိစ္စဖြစ်နေတာတွေလည်းလောကကိုငြိမ်နေတယ်သူကနေပုတိခေါ်ပါတယ်အဲဒါလည်းသင်္ချာတယ်ဒီလိုတရားဒုတိယပြစ္ဆကနာတဲ့အဲဒီတိုင်ကြည့်ရမယ်ဆိုလို့ရှိရင် ဒုတိယပြစ္ဆကနာဉာဏ်ဆိုရတာပါဘုရားအဲ့ဒါဆိုလို့ရှိရင်ကိုယ့်အကိုဘုဒ္ဓဘာဟုတ်မဟုတ်ဆိုတာပါလေရှင်ရင်ဆုံးဖြတ်ရနိုင်ပါလေဆိုတဲ့သဘောမျိုးပါပဲအဲ့ဒါမင်းရဲ့ချမ်းကြီးကအဲ့ချမ်းကြီးရဲ့ဟာကြီးဒီနေ့ဆုံးဖြတ်ရတာပါပဲဒုတိယပြစ္ဆကနာဉာဏ် ဖြစ်ဖို့ဟောပြီးတော့တတိယမြစ်ဆိုတဲ့နိုင်ရန်ကိုဖြစ်နေပြီးတော့ဘုရားမြတ်စွာဟောကြားပါတယ်။ဟောကြားပုံကတော့ဘုရားကျပါရမိခွေအရိယသံဃောဣတိပတိဆိုင်စိတ်တိသစ္စာရူပါယဟာဥပါယဟာဒိဋ္ဌိယဘုရားကတော့ဆက်ပြီးတော့အဲဒီလိုဟောတော့ပါတယ်။ဘာသာပြန်ကတော့ဘိက္ခုရောရဲ့ တစ်ခါလဲတပါးသောရှင်ဘုံကတော့အရိယတော်ကတတိဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်ဟောပဲဖြစ်ဖြစ်အမျိုးသားမျိုးသမီးပဲဖြစ်ဖြစ်ပါလေဒီပုံဒီနည်းနဲ့ဖြစ်စီရှိပါလေတဲ့သမျိုးတစ်ပုံဖြစ်စီလေးတယ်လို့ဆိုလို့ဒီလိုတော့ ရှိစီမင်းဆင်ញဘုံကတော့ငါဟာတဲ့အကျဉ်းတော်တစ်ပါးရှိတော့အတိအငြိဉာဏ်ပညာနဲ့ရှိဆုံးရဲ့ဆရာဥပဒေမေကသမတိရှိခေါ်တာပါအဲဒီမေကသမတိရှိနဲ့ယုံနာဖြစ်ခြင်းကြီးငြိမ့်ချတဲ့အခါကိုဖြစ်နေတဲ့အတိအငြိအဲ့ဒီပညာကိုဆိုပါတယ် စေတနာဖြစ်ကုန်တယ်။သဝတ္တဘဝမှာဖြစ်ခဲ့ရုံနဲ့ကိုရှိရကြည့်ရတဲ့ကြည့်ရတော့ကြည့်ရရာပေါ့လေဓမ္မဝိနည်းကခေါ်တဲ့ဣဒာသနာမှာအပြင်ပမှာပေါ့လေသူပဲလို့တော့အဖြစ်အမြင်ဉာဏ်ပညာနဲ့ပြည့်စုံတဲ့ကိလေသာရင်းသူသမဏပါပကို သိခွာပြီးပြီဗြဟ္မဏဒီမှာလည်းသူတော်သူရခေါ်ပါပဲအဲ့ဒီသူတော်သူရမျိုးရှိသလားလို့သင်သိနေပါလေဘိဓဆိုတာအခြားသောဓမ္မဝိရိယခေါ်တဲ့ဘာသာရေးသာသနာရေးပေါ့အဲဒီအခြားဘာသာရေးသာသနာရေး ရှိလို့ဆိုရတယ်။ဆိုလိုတာကတော့သမပတိလက်ညာရရှိတဲ့ပုဂ္ဂိုလ်ဟာကိုရရှိတဲ့တရားကိုအပြည့်ပြုပြီးတော့သိရင်ကြည့်တာပါ။ဒီဘုရားသာသနာကဘုရားလိုရလို့အခြားဘာသာရေးသာသနာရေးတွေပါဖြစ်ဖြစ်တိုင်းရေးလေပါပဖြေခွာသူပေါ့လေ ရှိနိုင်လေသလားဆိုတာဒီလိုသိညာနဲ့ကျေစုံနဲ့ရှိနိုင်လားဆိုတာအဲ့ဒီဆင်ခြင်တဲ့သဘောပါဆိုလိုတာကတော့သတ္တဝါရိယပုဂ္ဂိုလ်ဟာတွား၆ပါးကထိရှားဖြစ်ပေါ်သမျှယုံနာတရားရှိခွင့်ရှိခွင့်အာယုန်တွေဟောဒီသူတို့ဖြစ်ဆဲပါရှုမှတ်တာပေါ့ရှုမှတ်တဲ့အခါမှာအဲ့ရရဲ့ အရိယာမေရဲ့ရှေ့ပြေးဥပပကမဲ့ပေါ်တဲ့လောကီယာမဲ့ပေါ်တယ်ဝိဝဒနာမဲ့ဒီဝိဝဒနာညာလို့ဒါရင်အသေးသေးအစဉ်စဉ်ကြည့်ပါပထမဆုံးယုံနေနာခွဲကြည့်တဲ့ကြည့်ရဆိုတော့စဉ်းစားကြည့်တာမဟုတ်ဘူးဘောက်ကပြောလို့ကြည့်တာမဟုတ်ဆရာပြောလို့ကြည့်တာမဟုတ်ကိုယ်တိုင်ကိုယ်ကရှုပြီးတော့ကြည့်တာအကြောင်းနဲ့အကျိုးဆက်တော်ကိုလည်းပဲပိုင်ဆိုင်ပြီးတော့ကြည့်တဲ့စဉ်းစဉ်နေနေကြည့်တဲ့ အကြောင်းပြောပြပဲဆိုတာပေါ့လေဆက်ဆက်ဖြစ်နေပုံလည်းမသိတဲ့အဲဒီကြောင့်ကျိုးတဲ့ယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ပေါ်ကျောက်ပေါ်ရပုံပေါ်လည်းကြောက်လည်းဆင်းပုံကိုယ်လိုတိုင်းရှင်းထိုင်တဲ့အတ္တမရှိပုံပေါ်လေအနတ္တသဘောခံလည်းပဲရှိခဲ့တယ်အဲဒီလိုကြည့်ပြီးတော့ဖြစ်တဲ့ယုံနာတဲ့ခါတရားတွေလုံးဝချုပ်ငြိမ့်တဲ့ နိဗ္ဗာန်ကိုပေါ့ဘဝတကနေပြီးတော့အဘဝတပေါ့ဟွန်းယုံနာဖြစ်စီကြီးငြိမ့်လာတာပါအဲဒီနိဗ္ဗာန်ကိုလည်းပဲမညာပုံညာနဲ့ပဲဒီလဲအဲဒီလိုအကြည့်မျိုးဟာဓမ္မဝိနည်းကခေါ်တဲ့ဘုရားသာသနာမှအပြင်ဘက်ကဘာသာရေးသာသနာရေးမှာရှိသေးသလားလို့ရှင်းရှင်းရှိပါတယ် ။ကျင့်တဲ့တာကဗမလိုက်ဆိုင်တဲ့စေတသိက်တဲ့ပုဂ္ဂိုလ်ကြီးဟာအမှန်ရှင်းပါတယ်။ဘုရားသာသနာကအပြင်ပပါလေ။ဘာသာရေးသာသနာရေးကကိလေသာရေးကိုအထုပ်သူကိလေသာရေးကိုသမဏကာပကိုခေခါထားတယ်ဗမလဆိုတာပါလေ။ရှိသေးသလားဆိုတော့စဉ်းစားလိုက်လို့ရှိရင် အမှန်ရှင်းပါတယ်အဲ့ဒါကြည်ကြီးတဲ့အခါကျမှဆာမဘောလေးသူဟာတဲ့သတ္တဝါပုဂ္ဂိုလ်ဟာဘောလေးဒီလိုကြည့်နေဆုံးဖြတ်နားလည်ပါအဲ့ဒီအကျဉ်းတို့သောသဘောရှိတဲ့အသည့်အနေနဲ့ငါ့မှာပြည့်စုံနေပြီဆိုတော့ ကိုယ်ရင်အထုတ်လို့ကိုယ်ရင်ကြည့်ပြီးဘုဘဘကမတည်လို့ပွားလို့စိတ်စိတ်စိတ်စိတ်ရုပ်လာတိုက်ခါတယ်လို့ကအစဒါရင်လည်းရှိပြီအတိညာဖြစ်သလားဥပကမဲ့အတိညာဖြစ်သလားကိလေသာလည်းပဲတစ်စီကြီးတစ်စီတစ်စီကြီးတစ်စီငြိမ့်ငြိမ့်ငြိမ့်ငြိမ့်သွားပြီဒီရင်ကအနေနဲ့ငြိမ့်သွားတာတော်တော်လေးကိလေသာတွေဝေ့သွားပြီတော့ငြိမ့်တာပါ ဒီကငြိမ်ခုတော်တော်လေးဝိကွာပြီးတော့ဝိခမနာငြိမ်ခုဆိုတာကောင်းကောင်းကြည့်နေတယ်ဒီကနေ့ဘက်ကညာမရောက်ပြီဆိုတော့ရှင်ကြီးကပြိဋိသမှာရှိသေးရဲ့လားလို့ဆိုရတော့အောင်အဲ့ဒီလောက်အထိပြိဋိသကြီးဟာဝတ်တော်ပါတယ်အချိန်ပိုင်းအချိန်ပိုင်းငြိမ့်တယ်လို့ခေါ်ပါအောင်အဲ့ဒီကကြောင့်လည်းငြိမ့်လို့သုံးနိုင်ပါတယ်သို့တော့အချိန်ပိုင်းငြိမ့်ပါလား ဝေဒနာကြောင့်ရင်းချက်ပြည့်စုံသွားတဲ့ခါကျတော့ဖြစ်ကလေးသူရှိစီအာရုံရှိပြီးတဲ့စိတ်ကောခါရရိပ်သွားအဲဒီခါကျလို့ရှိရင်သတ္တပတ္တိမိညာအတိနဲ့ပေါ့လေအဲဒါကိုရဖို့ပြလိုက်တာအဲဒါကတော့အချင်းချင်းရိပ်ပေါ့ဟွန်းအဲဒီပြည့်စုံတဲ့အချင်းချင်းရိပ်ကိုပေါ့အဲဒါသမဏခေါ်တာပဲဟုတ်အဲသတ္တပတ္တိခိုက်တာပါပေါ့လေသတ္တပတ္တိအတိအကျနေနေတာပေါ့ ဗြဟ္မဏစိတ်တန်စိတ်တစ်ပိုင်းကိုပယ်ထုတ်ပြီးပေါ့လေသိရင်ဝင်ဖြစ်တော့လေကိုယ်တိုင်နားလည်သွားတယ်ကိုယ်တိုင်နားလည်သွားတော့ဒီဘုဒ္ဓသာသနာအပြင်ပဘာသာရေးသာသနာရေးပါအဲ့ဒီလိုမျိုးမရှိဘူးဆိုတာပေါ့လေကိုယ်လိုနဲ့အကောင်းကြီးပြီးတော့ဆုံးဖြတ်ချက်ကိုကြားသွားတယ်ဒီလိုဆိုလို့ ငါသိနေတယ်လို့သိနေတဲ့သမဏဗြဟ္မဏခေါ်တဲ့သူတို့သူရဆိုတာဘုရားသာသနာပြင်တဲ့ဘာမရှိဘူးလို့သိနေဆုံးရနိုင်ပါလေအဲဒီလိုဆုံးရနိုင်ခြင်းအကြောင်းကတော့ဘုရားသာသနာမှာအပြင်ဘက်ကဘာသာရေးသာသနာရေးမှာမိမိရဲ့သာသနာကဖြစ်နေတဲ့အ ရုပ်နာတွေကိုရှိရတယ်ဆိုတဲ့ရှုဖို့ရှုရင်းလည်းမရှိပါဘူး။ဉာဏ်လည်းမရှိပါဘူး။အတ္တဆိုတဲ့အသက်ကောင်ဝင်ငါကောင်မရှိ။အနတ္တရုပ်နာသဘောကျတာရှိတယ်လို့သိအောင်ရှုဖို့ညွှန်ပြခေါ်ပြောခြင်းလည်းပဲမရှိပါဘူး။ကိလေသာနဲ့ယုံနာသင်္ခါရဆင်းရဲတွေလုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်ဆိုတာလည်းပဲ အခြားဘာသာရေးသာသနာရေးဟာဒီမှာမရှိဘူးဆိုတာကိုရှင်းတော့တယ်။ဒါကြောင့်လည်းပဲဘုရားသာသနာတော်မှာတော့သတိပဋ္ဌာန်တော့ဆိုတာပေါ့လေအခုယောဂီအားထုတ်နေတဲ့သတိပဋ္ဌာန်တော့စာရင်းဖြင့်ညွှန်ပြထားတဲ့အတိုင်းရှုပုံရှုနည်းရှိနေတယ်ဆိုတာအမှန်သိရှားပါလားအဲဒီအဲဒီရှုနည်းက ယ်လိုဟာလဲလို့ဆိုလို့ရှိရင်အခုယောဂီတွေအလုံးကြည့်ရတဲ့အတိုင်းပေါ့စိတ်တိုင်းမှရှိသတိပြုစောင့်မှုသင်ထားဆိုတဲ့အတိုင်းကိုယ်ရဲ့ဆိုင်သိစိကမြင်တဲ့အခါနားကြားတဲ့အခါနားဆောင်းရတဲ့အခါရှားသာတိရဲ့အခါကိုယ်ကဖြစ်တွေ့တဲ့အခါစိတ်ကူးစဉ်းစားကြံနေတဲ့အခါစိတ်တိုင်းမှရှိသတိပြုဆိုတာပေါ့လေပေါ်တိုင်းပေါ်တိုင်းပေါ်ပြီးပေါ်စေမှာပြစ္ဆုတ်ပန်ကြကြတယ် စိတ်သားကတရားဆက်ပြီးတော့ဆွဲဆွဲမြဲမြဲရှုခါရတယ်ဆိုတာအလုံးသိကြပါလိမ့်ဒီလိုက်ကြရှုခါလို့ရှုမှတ်မှုလေးပြီးတာသွားလို့ရှိရင်ရှိတဲ့အခိုက်ဒီဝရဏကိရိတာရင်းငြိမ်းနေဖို့ကျင့်ဖို့ပေါ့ဒီနေ့အားဖြင့်ကျင့်ဖို့ရှုမှတ်မှုလေးရှင်းတဲ့ရှင်းတဲ့မှာဒီနေ့အားဖြင့်ကျင့်ဖို့ရှုမှတ်မှုလေးတစ်ခုနဲ့တစ်ခုဆက်ဆက်လာတော့ တော်တော်ဝေးကွာပြီးတော့ပေါ့လေကျင်းနေပုံမြင်နေပုံပေါ့လေဥစ္စာမနာပါဘူးဆိုင်မနာစိတ်ဆောတာပဲယုံနာပိုက်ခြားခြင်းကသာအစစ်စစ်စစ်အတိညာလေးဖြစ်လာပြီဆိုလို့ရှိရင်အချိန်တိုင်းအချိန်တိုင်းငြိမ့်မှုဒါလည်းစိတ်စိတ်ဆောတာပဲဒါငြိမ့်ပါလို့မရပါဘူးအဲ့ဒါတိတိကျကျသူလက်ထားတဲ့အတိုင်းပေါ့ရှုပ်ရှုပ်ရရှိနေတယ် အဲ့ဒီရှုနည်းတိုင်းရှုလို့လည်းရှုမှုရဲ့အကျိုးရလာတဲ့ကျောင်းကြီးမှာတွေ့ရတာ။ဒုတိယပြန်ညာပိုင်းလောက်ရောက်သွားတဲ့ခါကျတော့စိတ်ကောင်းတဲ့အသိဉာဏ်တိုးတဲ့မသိရနေတဲ့ကံကောင်းရပြီဆိုလို့ရှိရင်စိတ်ကိုအားပြလာတာ။အလျံပฏิပတ်တတိအစရှိတဲ့တရားရပါလိမ့်မယ်။သူဆက်ရောက်ဖြစ်လာတာပါ။ဒါတကယ်အထုတဲ့ပုဂ္ဂိုလ်ကြီးကလည်းမရဘူး ဒုနန္တမချုပ်ရင်းတဲ့လေးပါးကိုမျက်မှောက်ပြုတ်ပြီးမှသိရတာမဟုတ်ပါဘူးအတုဒ္ဒအတိညာလေးတွေဖြစ်တယ်ဆိုတဲ့ကောအချိန်ပိုင်းအချိန်ပိုင်းစိတ်လီတော်ကြီးငြိမ့်နေတာငြိမ့်အောင်အားထုတ်လို့ငြိမ့်လို့ခါလည်းပဲသမဏစည်းဝင်နေတာဒီငါဘာဝုတ္တမမဟာလျာဆိုတဲ့စိတ်လီတာပါပတွေကိုလည်းပဲပယ်ထုတ်နေတာဗာမဏစည်းဝင်နေဆိုတာကိုယ်ကိုယ်ရလည်းသိတယ်ဆိုတော့ ဖြစ်နေပါတယ်ဒါကတော့ကိုယ်တိုင်စသနာအားထုတ်လို့ရှိရင်ကိုယ်တိုင်သိနိုင်တာပါပဲလူကင်းတဲ့စိတ်ကသရဏိယတရား6ပါးဟောရတာ6နာမသရဏိယတရားဟောအရိယာနဲ့ကိုကျင့်သူကြီးဆိုတာပါဖြူစင်ရတဲ့ကိုကျင့်အဲ ဉာဏ်ဖြစ်တူတယ်ဆိုတာပါသိရနဲ့ဉာဏ်ဖြစ်တူတယ်သူသူမြတ်တဲ့ရိယာနဲ့ဉာဏ်ကြီးအားဖြင့်တူရမယ်ဆိုတာပါတူအောင်လို့အထုတ်တဲ့အခါကျတော့ကျုပ်လည်းပိုက်ချခြင်းကစအစစ်စစ်စစ်စစ်ဉာဏ်လေးတွေပွင့်ပြီးတော့နောက်ဆုံးအငိမ့်တဲ့နိဗ္ဗာန်ကိုပေါ့လေမျက်မှောက်ပြုပြီးတော့ကြည့်တော့တာ အဲ့ဒီခါပါရိယာနဲ့အများကြီးချင်းအဖြစ်တူရပါမယ်။အရိယာပုဂ္ဂိုလ်များအရေးကနိဗ္ဗာန်မျက်မှောက်ကြည့်လို့ဒီလိုလည်းဝိပဿနာဉာဏ်နဲ့ပြည့်စုံတဲ့အခါကျတော့သုဒ္ဓနာမှာချုပ်ရတဲ့နိဗ္ဗာန်ကိုသိမြင်တဲ့ဉာဏ်ပေါ့။အဲ့ဒီဉာဏ်ကြီးချင်းတူရရ။ဒီနေ့ကအဲ့ဒါကိုဟောခဲ့ပါတယ်။ဉာဏ်လေးအချိန်ချက်ပြောရမယ်ဆိုလို့ရှိရင်ရှိလို့ရှိရင်အခု ယောဂီအထုနေကြတာသိချင်တော့အပိစ္ဆာလူဒီပကြနာတိဆိုတာပါသွားတယ်ရှိတော့လည်းပဲသွားတယ်လို့ရှိတည်နေတာစသည်ဖြင့်လည်းဆိုပြကိုယ်တိုင်အခြားမပါပဲနဲ့ပေါ့သက္ကတန်ကမရှိဘူးရှင်ပဲနဲ့ကျေလူကြီးခေါ်ထားတာပဲသွားတယ်ရှိမှပြီးတော့သိရတယ်ဆိုတော့ကြည်ရင်ရတယ်လျောင်းရင်လျောင်းတယ် ဆိုင်ရင်ဆိုင်တယ်ပေါ့လေအဲ့ဒါရှိမှပြီးတော့သိရတာကိုယ်ရင်ဆိုင်ရင်ကိုယ်ရင်ဆိုင်တယ်လို့ရှိမှပြီးတော့သိရတယ်အတေကျော်အပြည့်ဆိုလို့ရှိရင်ကိုယ်မူရာပြူတိုင်းပြူတိုင်းစိတ်မူရာဖြစ်ပေါ်တယ်ဖြစ်ပေါ်တယ်ဝေဒနာတွေဖြစ်ပေါ်တယ်မြင်နိုင်ကြတဲ့နာနဲ့စားတဲ့ခြေတိုင်းဒီတိုင်းသဘောတရားတွေကိုရှုမှတ်ပြီးတော့သိရတယ်အဲ့ဒါလိုအကုန်လုံးစိတ်ဆောင်လိုက်ပြီးတော့မရှိနိုင်သေးခင်တော့ အတုစ္စယောဂီခါတော့ဝမ်းပိုက်ဆိုင်ပြီးတော့ဝမ်းပိုက်ကထုံးပင်မှုလှုပ်ရှားမှုကစပြီးတော့ထောင်းနေပင်နဲ့စတဲ့ချင်းရှိရကြောင်းပေါ်နေယောဂီကိုယ်တိုင်ကြည့်နေပါပြီအဲ့ဒီလိုသူတို့ဖြည့်ဆင်းလိုက်ပြီးတော့ရှိတော့ဘာတွေကြည့်ရတယ်လဲလို့ဆိုလို့ရှိရင်ဥပါဒณะခန္ဓာခေါ်တဲ့ လောကီယုံဉာဏ်တရားတွေကိုသိသိသိသိကြပါပဲ။ဘုရားနဲ့ခန္ဓာဆိုတာသူတို့ပေါ်လာခဲ့မှလည်းပြီးတော့မရှိလို့ရှိရင်တာယာကြားတဲ့တွေ့တဲ့အခါမှာတာယာမှုအဲ့ဒီမှာဖြစ်သွားနိုင်တယ်။သက္ကနာဆိုဖြစ်သွားနိုင်တယ်။ညာကြရတာဟာငါပဲငါကောင်လေးကမြင်လာကြားတာပဲစသည်ပေါ့လေအဲ့ဒါလိုဆွဲလို့ရှိရင်ဒိဋ္ဌိဆွဲပေါ့လေ။ ပြောပါလေဆွဲဝင်တတ်တယ်အဲ့ဒီစဉ်းစားဆွဲတိတိဆွဲတွေဟာဘယ်မှာဖြစ်နေကြလို့လို့ဆိုတော့ဒီနည်းရဲ့ယုံနာခန္ဓာကိုယ်မှာဖြစ်နေတာပါပဲဒါကြောင့်မရှိမိပဲနဲ့အလကဖြစ်ပြသွားတဲ့ယုံနာတရားတွေဟာအဲ့ဒီလိုတဏှာဥပါဒာဒိဋ္ဌိဥပါဒာတို့ရဲ့ဆွဲလန်းစရာဖြစ်တာမလို့တို့ကို ပါဠိလိုဥပါဒณะခန္ဓာလို့ခေါ်ပါတယ်။အဲဒီပေါ်ရရှိလို့ရှိရင်အဲဒီဥပါဒณะခန္ဓာလေးပြည့်လာပါတယ်။မရှိလေမရှိလေအဲဒီပုံမှာပြည့်နေတာလေကျွန်တော်လောကကိလေသာတွေဝင်ဝင်တိတိကိလေသာတွေဝင်လာရှိချင်းကြည့်နေလို့ရှိရင်အဲဒီကိလေသာတွေကိလေသာတွေရှင်းနေတာပါ။သုံးရကောင်းကောင်းလာတယ်။အဲဒါတွေကိုသိလာတာ ယုံနာအကြာဆုံးဖြေဖို့ကတော့ခလာကိစ္စတော့ကိစ္စမီပါချာလာသွားရင်သွားတယ်လို့ကြည့်ရမယ်ဆိုတာကသွားဆိုတာကြွလမ်းချပါပဲကျန်တာတော့ဒီတော့ကြွတော့မယ်ပြုဟာကြွကျင်တဲ့စိတ်တန်တရားသင်ရှားရတာပဲဒီတော့ကြွရုပ်ဘောပုတ်ပုတ်တက်သွားတော့ကြွရုပ်ကြွကျင်တဲ့စိတ်နဲ့ကြွရုပ်အစဉ်ချင်း နာနဲ့ယုတ်ဒီတရားနှစ်ပါးသိစားနေတယ်သူတို့ဖြစ်တဲ့လိုက်ပြီးတော့မှတ်လို့ရှိရင်ကြွကျင်တဲ့စိတ်နာမလည်းသိရတယ်ကြွရုပ်အစိမ့်စိတ်ပေါ့ပေါ့တက်သွားတဲ့ယုတ်တရားကိုလည်းသိနိုင်တယ်လမ်းရဲ့ကာလဟာလိုက်ရင်လည်းစိတ်အစဉ်စဉ်နဲ့လိုက်ရုပ်အစဉ်စဉ်သူဆိုင်ရှိမှလို့ရှိရင်လိုက်ရင်လည်းနာအစဉ်စဉ်နဲ့သိရတယ်လိုက်ရုပ်အစဉ်စဉ်ကြည့်ရလေးဆွဲသွားတယ်နောက်ကနေတွန်းတွန်းပေးနေလို့ အဲ့ဒါတွေလည်းပိုက်ချကြည့်ရတာခြားတဲ့ကာလမှာလည်းပဲခြားကျင်တဲ့စိတ်အစဉ်စဉ်နဲ့ခြားရုပ်စိတ်တွေအောက်ကိုလေးပြီးပြီးတော့ခြားခြားခြားခြားသွားတဲ့ရုပ်သဘောတွေပါရုပ်သနာသဘောရုပ်သဘောကြီးကြည့်ရတာဒီလိုကြွကျင်တဲ့စိတ်အစဉ်စဉ်လိုက်ကျင်တဲ့စိတ်အစဉ်စဉ်ခြားကျင်တဲ့စိတ်အစဉ်စဉ်ကြောင့်ကြွရုပ်လိုက်ရုပ်ခြားရုပ်အကျိုးတရားတွေဖြစ်ပုံလည်းပဲ ကောင်းကောင်းသိလာတာပဲနာလေးတို့တရားကြီးတွဲသိလာတာပဲအဲ့ဒါလေးနဲ့တခဏချင်းတခဏချင်းကြောက်ကြောက်ပါဝင်လို့သိလာတာပဲယုံကြည်နဲ့ရှိမှတ်တဲ့ယောဂီပုဂ္ဂိုလ်ကြီးဟာအမှန်တရားရှင်းရှင်းရှားပါတယ်ဒါအကျဉ်းသာနာနဲ့ယုံယုံနဲ့လားကွဲသိပုံလေးပါပဲအဲ့ဒါလိုနည်းဘုရားသာသနာမှာသိသိချာချာရှိရတယ်ဆိုအဲ့ဒါသိသိချာချာရှိရတယ် ဥပဒေနဲ့၅ပါးကိုသိဖို့အမြဲကတော့မြင်တဲ့လို့ရှိတဲ့အခါမှာမြင်တဲ့ခါမှာသင်ရှားတဲ့ကျုပ်လာတယ်မသိရတယ်။မြင်တဲ့ခါမှာမျက်စိကိုလည်းပဲရှိပါတယ်။အဲဒီမျက်စိနဲ့မြင်ရတဲ့အခြင်းလည်းရှိပါတယ်။အဲဒီမျက်စိနဲ့မြင်ရတဲ့အခြင်းအဲဒါရုပ်ခန္ဓာပါပဲ။ မြင်သိတာကတော့နာခန္ဓာပါပဲအဲ့ဒါမှာမြင်သိရုံမျှဆိုတော့ဝိညာဉ်နဲ့ခန္ဓာလို့ဆိုရတယ်ဒီအစီလာတဲ့မျက်စိကြည့်လာတဲ့မှာသင်ပေါ်လာတဲ့အသိရုပ်ကိုလေးလက်ခံလိုက်ရုံမျှယူလိုက်ရုံမျှလေးပေါ်နေတာကြည့်ငါလေးကြည့်လိုက်တာအဲ့ဒါဝိညာဉ်နဲ့ခန္ဓာပါပဲ ဒီလိုကောင်းတာမကောင်းတာဒါဝေဒနာခန္ဓာအဲဒီဝေဒနာခန္ဓာနဲ့ဖြေရှားပါလေမြင်ရတဲ့အခြင်းကိုမှတ်သားတာကဒီညာနဲ့ခန္ဓာဒီအခြင်းကအဖြူပဲအနေရဝါပဲကြာပဲစသည်ပါလိမ့်မယ်အဲဒီလိုကြည့်ကြည့်သွားတာကမှတ်ကြည့်ကြည့်သွားတာဒီညာနဲ့ခန္ဓာပါပါလေမြင်အောင်လို့ကြောင်းရဆိုင်တာနှလုံးသွင်းတာဒီတော့ မျက်စိထဲမှာအချင်းနဲ့စိတ်နဲ့ဆုံတွေ့တာအများကြီးပါပဲဒီသင်္ခါရခန္ဓာတွေကတော့အထင်ရှားဆုံးကတော့ဆုံတွေ့တာဆန်းရဆိုင်တာဒါအထင်ရှားဆုံးပါပဲအဲ့ဒါသင်္ခါရခန္ဓာပါပဲဒါကြောင့်မြင်တဲ့ခဏမှာဒီနာခန္ဓာ၄ပါးနဲ့ရုပ်ခန္ဓာဆိုတဲ့ဒီခန္ဓာ၅ပါးတွေကတဘာဝကိုပေါ်နေအရင်ခံပြီးတော့သိသိကြတတ်ပါလေ ကြားတဲ့ခဏနားတဲ့ခဏစားတဲ့ခဏစားရလို့ဟာလည်းပဲနည်းတူပဲသိတိကြတော့ပါလေခန္ဓာ၅ပါးဆိုတော့မှတ်ရတာနည်းနည်းခက်တယ်ရှိတတ်ပါလေတစ်သက်သဘောနဲ့ပြောလို့ရှိရင်ပို့ပြီးတော့နားလည်နိုင်ပါလေရေစက္ခဏပါသူသဘောသူဆောင်းနေတဲ့သူသဘောတိုင်းရှိနေတဲ့ ဓာတုခေါ်တဲ့သဘာဝသုံးပုံပေါ်လိုက်လို့ရှိရင်သုံးမျိုးပဲဆက်လာပါတယ်အဲဒီသုံးမျိုးကတော့အခန္ဓာက3မျိုးအတိုက်ဓာတ်က3မျိုးနဲ့အပွင့်ဓာတ်က3မျိုးပါပဲခန္ဓာဆိုတာကတော့ခန္ဓာမျက်စိအခြေတတ်ပါပဲမျက်စိအခြေတတ်ကိုခန္ဓာလို့ခေါ်ပါတယ် မြင်ရတဲ့အချိန်ကအဲဒီမျက်စိအကြည့်ဓာတ်ပေါ်မှာသွားပြီးတော့တိုက်ခိုက်ပေါ်တာမို့လို့သူ့ကိုအတိုက်တလို့ခေါ်ပါတယ်အတိုက်တကခန္ဓာကိုသွားပြီးတော့ဖတ်လက်တက်ခတ်လိုက်လို့ရှိရင်ဤဖြစ်တဲ့ခါကျတော့သံဃာရနဲ့အင်္ဂါရဖြစ်ကြတဲ့ခါမှာဆဲကလေးဆိုအပွင့်တာလေးဖြစ်လာတယ်လို့ပြောတယ်အတိုက်တအချင်းကခန္ဓာရှိတဲ့အကြည့်ဓာတ်မှာသွားပြီးတော့ ဆက်ကလေးတိုက်ခါလိုက်တဲ့အခါကျတော့ဆက်ကလေးကျိုးမြင်ကြည့်တာမြင်တွေ့တာမြင်လို့ကောင်းကောင်းခံစားတာပေါ့ပထမဆုံးမြင်ကြည့်သွားတဲ့အချိန်လေးကိုရရည်ညာလေးပါပဲသူကဘာမှကြီးအဲအကောင်းဆုံးခွဲတာမဟုတ်ပါဘူးဒီအချိန်လေးကိုယူလိုက်တဲ့သဘောပါပဲတော့အဲဒါမြင်ကြည့်ခေါ်ပါတယ် ယတိကြည်တမှာအတိတ်ကနဲ့အတိတ်ကနဲ့ခန္ဓာပါတယ်။အဲယတိကြည်တမှာခုနအတိတ်ကနဲ့အပွင့်တော့ယတိနဲ့သွားပြီးတော့ဆုံစည်းတာပေါ့။ဒီဆုံစည်းတဲ့သဘောကိုဖတ်တာလို့ခေါ်ပါတယ်။ကောင်းလာနေတဲ့ဆုံစည်းလိုက်လို့ရှိရင်ရှိလို့ကောင်းတဲ့ခံစားမှုကိုမကြိုက်တဲ့အနဲ့ဆုံစည်းလိုက်ပြီးရှိလို့မကောင်းဘူး။ အလယ်လောက်အာယုံနဲ့ဆုံးကြည့်လို့ရှိရင်အလောတော်ပါဠိဘာသာကခံစားရတဲ့တော်လေးရှိနေပါတယ်။သို့တော့ထေရှားတာကတော့ကောင်းကောင်းကိုထေရှားပါတယ်။ပြီးတော့ညီစေကာလမှာပေါ့လေ။သတိရခွက်လိုက်မယ်ဆိုလို့ရှိရင်အခန္ဓာစိုက်တာဖွင့်တာဒီတသုံးမျိုးပါပဲ။ဟုတ်။သတ်ဆိုရဟာပုဂ္ဂိုလ်တ attva မဟုတ်ဘူး။ အကောင်မဟုတ်ဘူးဇီဝအတ္တအသက်ရှင်နေတာလည်းမဟုတ်ဘူးဆိုတာပြောဆိုလိုပါတယ်အကြည့်တာအကြည့်တာပဲအတိတ်တဖြစ်တဲ့အဖြစ်အားလည်းပဲအတိတ်တပဲရုပ်သဘောပဲအပွင့်တကလည်းပဲနာသဘောပဲဒီအကောင်ထဲရှာလို့မရပါဘူးသဘောတက်တယ်ပဲပြောတော့အဲ့ဒီသဘောတက်တယ်လေးယောဂီကသိချာချာနားလည်လာတာနားလည်လာတတ်ပါလေ သေသေးချာချာသူဆိုင်ရှိမှတ်တဲ့ယောဂီဆိုရင်အဲဒီအခန္ဓာအတိုက်အကွန်းတတ်တယ်ပါတခုခုပြာဏဖြစ်ပြီးတော့ကြည်တည်သွားတတ်ပါတယ်ခန္ဓာမျက်စိကြည့်ပုံကတော့အရှင်းမြင်နိုင်တော့အောင်မျက်စိကကြည်ရလို့ဖြစ်တယ်အရှင်းနဲ့စိတ်နဲ့ဆက်သွယ်ပြီးတဲ့တတဘောတစ်ခုအနေနဲ့ဖြစ်ပြီးတော့သူဆောင်ရတဲ့ကိစ္စနဲ့နားလည်သွားပါတယ် ဒီတော့တရားကိစ္စရှိတတ်တယ်ဆိုဖြစ်စီတရားကိစ္စဆိုတာဒီကနေငင်းငင်နေရဲဆိုတော့ဒီကနေငင်းငင်နေရဲဆိုတော့မျက်စိကငင်းငင်နေရဲဆိုတာပေါ့အဲဒီလိုအရှင်းရနေအောင်ရှင်းလို့ရှင်းတတ်ပါလေတိုက်တော့ကြည့်သွားလို့ရှိရင်လည်းပဲမျက်စိတခါတိုက်တိုက်ခိုက်ပြီးတော့ပေါ်နေလို့ဖြစ်စီအမြင်ခံရတယ်လို့ဖြစ်စီ မြင်သိမှုရဲ့တစ်ချက်အနည်းဖြစ်စေပါတယ်ဒီလိုတစ်ခုခုအနေနဲ့သိတည်ပါတယ်အပွင့်တက်ကိုသိသွားပြီဆိုလို့ရှိရင်မျက်စိကိုဖြည့်ပြီးတော့တိုက်ခါပေါ်လာတဲ့အချိန်ကိုမြင်ရဖြစ်စေမြင်ုံရပဲဖြစ်စေမြင်တာနဲ့ပို့ပြီးတော့မသိဘူးပေါ့ဒီလိုပါဒါပေါ့ မြေပြချင်းစိတ်ကြက်ထဲမှာဖြစ်သားတယ်ဖြစ်စေပါလေဒီလိုကြည့်ကြည့်ကြရတာပဲမြေကြီးရဲ့သဘောကြီးအဲ့ဒီလိုအနေနဲ့တခုခုပေါ်လေးပြီးသွားပြီဆိုလို့ရှိရင်ဒီတသုံးပါးတွေကအကုန်လုံးကြည့်ရတခုကိုပိုက်စားကြည့်လိုက်တာနဲ့ကြံတစ်ခုလည်းပဲလူလူတည်ပြီးတော့ဖြစ်သွားပါလားအဲ့ဒါဟာ ရုပ်တဏ္ဍသဘောတွေကိုပိုင်ခြားပြီးသိရပါတယ်။အခန္ဓာနဲ့အတိတ်ကရုပ်သဘောရုပ်ကိုသိတာ။မြင်သိတာမြင်တွေ့တာမြင်ခံစားတာအဲ့ဒါသိပါလို့ရှိရင်နာမ်သဘောဒါလေးသိရပါမယ်။စိတ်ရှုမှန်နေလို့ရှိရင်အခန္ဓာနဲ့အတိတ်ကရှိလို့အပွင့်တာရှိရတာဆိုတာအကြောင်းနဲ့အကျိုးနဲ့ဆက်ဆက်ပြီးတော့လည်းဒီလိုလိုကြည့်ကြည့်လာတတ်ပါတယ်ကွာ။ တို့ဒီကြာစက္ခဏစတိတို့မှာလဲခန္ဓာစိတ်ကဖွင့်တာဖွဲ့နေပါလေနာကခန္ဓာအတန်ကအတိတ်ကကြာတိတာကဖွင့်တာကြာတိတာကြာတိတာကြာခန္ဓာကနာစက္ခဏမှာလဲနှာခေါင်းကခန္ဓာအနာကအတိတ်ကနန္တိတာကအဖွင့်တာတရားသာစတိတဲ့မှာလည်းပဲရှားကခန္ဓာ တရားသာကအတိုက်တတရားသာလေးရှိတာကအပွင့်တကိုယ်ကကြည့်တဲ့ခါမှလည်းပဲကိုယ်ကြည့်တတ်ကခန္ဓာသိလို့ရတဲ့ကောင်းနဲ့မာပြော့ပူနွေးအေးတောင်ကျင်းလှုပ်ရှားပါတယ်အဲ့ဒါကြီးကအတိုက်တမာမပြော့မှချမ်းမနူမှပူမနွေးမှအေးမှပေါ်မှတောင်မှကျင်းမှရှိနေပါတာကအပွင့်တအဲ့ဒါကြီးလည်းပဲ ပထမဆုံးရည်စက်ကာလမှာအခန္ဓာစိုက်တာဖွင့်တာတွေနည်းပြီးတော့ပြီးပါပဲ။ကြားစေနာစေစားစေကြည်စေကာလမှာရှိမှနေလို့ရှိရင်အဲ့ဒီသုံးမျိုးတွေကတစ်မျိုးမျိုးကိုအခုပြုတ်ပြီးတော့ရှင်းရှင်းလင်းလင်းကြည့်တတ်ပါတယ်။ကြောင်းကျိုးဆက်ပုံလည်းကြည့်တတ်ပါတယ်။ ထူတာကတော့ဖြန်တည်တဲ့ကာလဘာဝလီကြည့်ပုံလေးတွေအဲ့ဒါလေးတွေနည်းနည်းပြောဖို့လိုနေပါလိမ့်မယ်ဒီလိုရှိကတော့ဆိုတော့ဒီနေ့ဒီမှာပဲရောက်ကြလို့